အဲ့ဒါကလောရကိုင်းရမောလာ မတဲ့လို့မလို့ပစ္စည်းဥစ္စာမရတဲ့အခါကျတော့ဆင်းရဲပြန်မဝင်စားကတော့တကယ်တန်ဝေကစိတ်နဲ့ဝင်တာပါဒါပေမဲ့လို့မနေနိုင်လို့ပြန်ခတ်တော့လောဘကတွန်းမြန်တော့သူဟာထွက်ရပြန်တယ် မြတ်စွာဘုရားဟောတာသိမှန်တာပဲလောဘကတွန်းလို့ထွက်တယ်ဆိုတဲ့ကသူလောဘအခိုင်းစီခံနေတာမဟုတ်ဘူးလားဘာကျွန်နဲ့လောဘကျွန်တဏှကျွန်မဟုတ်ဘူးလားအဲ့ထက်ကိုပါကလားပါပါတယ်ဗျာမပါဘူးဆိုညာတာသီလကျိုးသွားမယ်ဟုတ်လားသီလကျိုးသွားလိမ့်မယ်ကိုယ်ကိုယ်သေးချပြန်စိတ်ကြီးပါတယ် ဥနောလောကတဏှာတာတော်တဲ့လောကလောကသည်ဥနောအလိုပြည့်ဝတယ်လို့ဘယ်တော့မှမရှိတဲ့တယောက်ချစ်ခင်ပြီးလဲနောက်တယောက်ချစ်ခင်နေတယ်နောက်တယောက်ချစ်ခင်ပြီးလဲနောက်နှစ်ယောက်ချစ်ခင်နေတယ်သာသမီတယောက်ရလဲအားမရသေးဘူးตาလေးရတယ်ဆိုအမေตาရတော့ဟုတ်ပါပြီအမေအဖေမကြီးဘူးကတမိရအောင်မဟောဥနောလောကနော် ဘတော့မှအလိုပြည့်တယ်မရှိဘူးတဲ့အဲ့တော့သားနဲ့သမီးနဲ့သားကလည်းအဖော်ရပါပြီတဲ့ဖေကိုသမီးကလည်းအမေအဖော်ရပါပြီတဲ့တော်ပြီလားဆိုမဟုတ်သေးဘူးတဲ့နောက်ငယ်ငယ်လေးတယောက်လိုချင်သေးတယ်တဲ့ဘာလို့လဲဆိုတော့ဒီကလေးတွေညီလေးတွေညီမလေးတွေရအောင်လို့တဲ့ဩဒုက္ခအဲ့ဒါကတက်မဲ့တက်မဲ့တက်တက်ရှိတက်ရှိတက်မဲ့ကြတော့ပြောเสียမလို့ဘူး တသိန်းရလို့လည်းမကျင်နာသေးဘူးမတင်နိုင်သေးဘူးနှစ်သိန်းရလို့လည်းမတင်နိုင်မကျင်နာသေးဘူးတသန်းရရင်ဟောတင်နိုင်ကျင်နာပလားဆိုတော့မကျင်နာသေးဘူးအဲ့ဒါကြောင့်မလို့ဒီလောဘကိုဆားငံရေလို့ဥပမာပြုကြတယ်မဟုတ်လားဟုတ်ကဲ့လားတခါတောက်ပြီးတာနဲ့နောက်ထပ်မတော့ရှင်တော့ဘူးရဲ့ ခါတောက်ပြီးတော့နောက်ဘယ်နှခါတောက်ရင်ပြေတော့ပြေဘူးတဲ့တောက်လေတောက်လေငတ်မပြေတဲ့ဆန်းငံကြီးလောဘအဲ့ဒါတချို့ကထင်ကြတာသက်ရှိကိုဆွဲလန်းတတ်မဲ့တာပဲဆန်းငံကြီးလို့အောင်မိတာသက်မဲ့ဆွဲလန်းတတ်မဲ့တာတော့ကိုယ့်ကိုယ်ကိုပြန်ကြည့်မသိချောင်ဟုတ်ကဲ့လားသက်မဲ့ဆွဲလန်းတတ်မဲ့တာမှာပိုးပြီးဆန်းငံကြီးမဟုတ်ပေဘူးလားဟုတ်တယ်ဒီနေ့ကြက်သားဟင်းလေးနဲ့စားလိုက်ရတယ်အဲမြင့်မြတ် ရင်လက်ဖြန်ကြလို့ရှိရင်ဝက်သားလေးစားရကောင်းမှာပဲဟောမဟုတ်ဘူးလားအဲ့ဒါလိုမပြေဝနိုင်ဘူးတဲ့လောဘကအနာတတ်တဲ့လူကမရှိတော့ဘူးတဲ့အဲ့ဒါကိုနားလည်ထားမှာအဲ့ဒီလောဘအနာမတတ်သမျှလေလောဘရဲ့ကျွန်းတဏှရဲ့ကျွန်းဖြစ်နေတာပဲဒီမှာဩစတြေးလျမှာ ဇနီးမောင်နှံနှစ်ယောက်သာသမီမထွန်းကားဘူးသာသမီမထွန်းကားတဲ့အခါကျတော့တိတ်လိုချင်တယ်သာသမီလိုချင်တော့သာသမီလိုချင်တယ်ဆိုတော့အဲ့ဒါဒါလောဘမဟုတ်ဘူးလားအဲ့ဒါလိုချင်လို့ရရင်ဒုက္ခတစ်ခုတိုးမလာဘူးလားတစ်ခုရင်ကားပါမလားမကားဘူးတော့အများကြီးနော်အဲအဲ့ဒါပဲလိုချင်သေးတယ်တဲ့လိုချင်လို့မလို့သူတို့ဘယ်လိုမှကြံဖန်ပြီးတော့ ထာဝရဘုရားသခင်စီဆူတောင်းလို့လည်းမရတဲ့တိရကားအဝင်လို့လည်းမရတဲ့တိရကားအဝင်တယ်ဆိုတာသိသလားဟောဗျာခက်ပါပြီပြောအောင်ပါပဲဘုန်းကြီးကသိတယ်ဘာကြောင့်သိလဲလို့ဆိုတော့ကျောင်းသားတော်ကဘုန်းကြီးတို့နေတဲ့တောင်ရင်းကြီးမျိုးကတော့အပိမှန်ကျောင်းမှာကိုကိုဝင်ကြီးတပင် ပထမကတော့တပင်နဲ့တပင်ခလန်းလန်းစိုက်ထားတာပဲငငယ်ကတော့ခလန်းလန်းဆိုတာကဘယ်လောက်ရှိမှပဲ၄ပေလောက်ရှိမှပေါ့လေနောက်ကြတော့ကြီးလာတော့အဲ့ဒီတပင်ကြီးနှစ်ပင်ကအထက်မှာပူးသွားတယ်ပူးသွားတဲ့အခါကျတော့တကားပေါက်ကြီးလိုဖြစ်နေတာအဲဒကမတွေအဲ့ဒီအောက်လာလာပြီးဝင်ကြထွက်ကြနေဘာလောက်တာလဲလို့ဆိုတော့ကလေးလူချင်းလို့တဲ့ဒီတကားဆိုတာအဲ့ဒါ ကျောင်းသားတော်ကတွေ့တဲ့အဲတရားတရားတခါကြီးတွေတခါမကြီးတွေတော့ဒီဘ ਹੁ ဒရာရှိဖို့မပေါ်ဘူးနော်အဲ့ဒါအဲဒီဩစတြေးလျဇနီးမဇနီးမောင်နှံအဲ့ဒီတကားအောက်ကလည်းဝင်လို့မရဘယ်လို့မှဘာမှလုပ်လို့မရသာဝရဘုရားသခင်စီဆူတောင်းလို့လဲသာဝရဘုရားသခင်ကမုန်းလို့သားစုမပေးတဲ့အဲ့ဒါနဲ့ဒုက္ခရောက်တော့မှသိပ္ပံပညာရှင်တွေစေပညာရှင်တွေစီအားကိုးလိုက်တဲ့အခါကိုက်တယ်လို့ဆိုရင်ရရောဘောဆို test tube baby ဆိုပြီးတော့ ဖန်ပြွန်ထဲမှာပဋိသန္ဓေနေစေပြီးတော့မှဖန်ပြွန်ထဲကပဋိသန္ဓေသားကောင်ကိုအဲ့ဒီဇနီးရဲ့ပအိမ်ထဲမှာထိုးသွင်းထည့်ပြီးတော့ကိုင်းရော့ယူတော့ဆိုပြီးပေးလိုက်တယ်အဲယူတော့ဆိုပြီးပေးလိုက်တာရလာတော့ဘလောက်ရလာလဲဆို၄ကောင်ရလာတယ်၄မှာဘူးရဲ့ ရဲ့ဘုရားပြောတာတခါတည်းဒုက္ခတစ်ခုလည်းမဟုတ်ဘူးလို့ပြောတာဒုက္ခလေးကြီးတခါတည်းကိုပါလာတာအဲ့ဒါကိုလူကြီးညာသေးတာလောဘလောဘဟုတ်ဘူးလားလောဘတတ်နေရဆိုတာအဲ့ဒါမသိဘူးမြတ်စွာဘုရားလက်ထက်ကပုဂ္ဂဝါဒဆိုတဲ့အမျိုးသမီးကလေးပရိသတ်နေနေတာ မာတဲ့သဘာဝအားဖြင့်ဆိုလို့ရှိရင်ထုံးတိုင်းတိုင်းဆိုလို့ရှိရင်ဘယ်ဘယ်နှစ်လတဲ့ဟမ်သေးလလွယ်ဆယ်လဘွားကိုးလတောင်လွယ်တာနော်ဒီနည်းပါဒုက္ခရည်မှာအဲ့ဒီကြည့်ရပဲတကယ် အမှန်တော့ကြီးတဲ့ဒုက္ခပဲဒါလည်းဒုက္ခမထင်ရသေးဘူးနော်อืมလောဘလောဘအရိကသုတ်ဘဝတာကြတော့ခွန်လလွယ်ခွန်နှစ်လွယ်ရတယ်ခွန်နှစ်လွယ်ပြီးတော့ခွန်နှစ်နဲ့ခွန်လကြီးမှဖွာတော့ပါဖွာတဲ့ဒုက္ခကိုခွန်ရက်ပတ်လုံးလှိမ့်ပြီးခံရတာ သို့တော်လည်းသူကဘုရားတရားတန်ခါယရဏသုံးပါးကိုတကယ်ယုံကြည်တဲ့ပုဂ္ဂိုလ်ဆိုတော့ဘုရားကုံတရားကုံကိုတန်ခါကုံကိုအမြဲတစေဆင်ញံနှလုံးသွင်းပြီးအောင်ပြီးတော့သူစိတ်ဟာအမြဲတမ်းကြည်လင်းနေတယ်ခொနရက်ပတ်လုံးတာမဖွားနိုင်တဲ့ဒုက္ခတွေ့ရတော့လည်းပဲသူ့မှာတော့စိတ်ကြီးနေတယ်တဲ့ဘုရားကုံတရားကုံတန်ခါကုံတွေဂုံကျေးဇူးကြောင့် 9နှစ်9လလွယ်ထားပြီးမှ9ရက်ဒုက္ခခံပြီးဖွာရတဲ့သားဘယ်လိုလဲဆိုတော့ရှင်သီဝလိဘုန်းကြီးကလှလာပါပြောပေါ်များရမှာတော့ဒီတည်းရတဲ့ရှင်သီဝလိသူ့ဖွာတယ်ဒါနဲ့အဲ့ဒီကလေးဖွာပြီးတဲ့အခါကျတော့သူ့ကိုလူတွေကမေးကြတယ် ဘယ်နဲ့တော့ပုဂ္ဂိုလ်အသာနောက်များသာသမီများဖွားခြင်းစိတ်ရှိသေးလားဆိုအမဲ10ရောက်ရ10ရောက်တော့ဖွားခြင်းသေးတာဒုက္ခဒုက္ခမထင်တာခုနှစ်နှစ်ခုနှစ်လလဲထားပြီးတော့ခုနှစ်ရက်ပတ်လုံးဆင်းရဲခံစားနေရတာအဲ့ဒါကိုဒုက္ခမတင်မိတာဘာကြောင့်လဲဆိုလောဘကြောင့်ဘာလောဘလဲသာသမီပေါ်ရှေးခင်နှစ်သက်တမ်းမြတဲ့လောဘအဲ့ဒီလောဘကြောင့်အဲ့တော့ ဖယားသမီးတော်ဆိုပြီးတော့အဲ့ဒီလောဘရဲ့ဒုက္ခကိုမမြင်တာဆိုတော့ဒါတော့အပြစ်တင်စရာကောင်းအမှန်တရားကြီးမားတာလောဘကြောင့်ဖြစ်တဲ့ဆင်းရဲဒီတော့အဲ့ဒါလို့တိုက်ရှိပေါ်မှာတွေ့တာတတ်မဲ့တဲ့လောဘတွေ never သွားစေရင် ငြိမ့်သွားခြင်းရင်နေပါသွားစေခြင်းရင်ဆိုလို့ရှိရင်တော့အခုနပြောတဲ့အတုပသဘောယွန်းစပယ်သဘောကိုဆင်ញင်နှလုံးသွင်းမှာတဲ့ငြိမ့်သွားစေခြင်းနဲ့ဆိုလို့ရှိရင်တော့ဝိပဿနာတရားကိုအဆက်မပြတ်ကြွကြွဆဆအထုတ်ပါငြိမ့်သွားစေခြင်းနဲ့ဆိုရင်ဒါယုံဝဲထင်းစေပွားလျက်နေပွားလျက်နေဆိုတာအတုပဘာဝနာပွားပါပွားတော့ယုံဝဲထင်းစေဆိုတာတော့ မတက်မတက်ယွန်စပွဲပွဲလို့ဆင်ញင်နှလုံးသွင်းရုံမျှပဲတာမန်လေးပဲဒါကတော့သေသေးချာချာအတုပအကောင်သို့မဟုတ်အတုပမတက်မတက်ယွန်စပွဲအနေနဲ့ထိုင်းပြီးဆင်ញင်နှလုံးသွင်းပြီးထက်ခါတကမိမိတဏ္ဍာမှာယွန်စပွဲသဘောထင်းလာအောင်ဇံရလာအောင်နှလုံးသွင်းတာအဲ့ဒါလို့ဆိုလို့ရှိရင်လောဘရှိပါဦးမလားမရှိတော့ဘူးဒါလောဘပဲတဲ့နည်းတယ် ယုံမွယ်တင်စေပွားလျက်နေအိန္ဒြေဆောင်စည်းရာမျက်စိနာနာရှာကိုယ်စိတ်အိန္ဒြေ6ပါးတကား6ပေါက်ကိုတတိနဲ့ပိတ်ပါတဲ့တတိနဲ့ဆောင်စည်းပိတ်ဆိုထားပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်လေလောဘအာနဲ့တဲ့တော့မှမဟုတ်ဘူးငြိမ့်တယ်ဘယ်လိုလဲဆိုတော့တတ်မဲ့စရာခင်မင်းစရာအာယုံမြင်ပြီဆိုရင်မြင်နေမြင်နေရှုမိမိတို့တတ်မဲ့တဲ့အပန်ကြားတယ်ဆိုလို့ရှိရင်ကြားတယ်ကြားတယ်ရှု မိမိသဘောကျတဲ့အနတ်နာနေမှုတယ်ဆိုလို့ရှိရင်မှုတယ်မှုတယ်နာနေနာနေရှုထို့သူမိမိသဘောကျတဲ့အစာတော့စားရပြီဆိုလို့ချင်းစားတယ်စားတယ်ချိုးတယ်ချိုးတယ်ချင်းတယ်ချင်းတယ်ရှုမိမိသဘောကျတဲ့နူးညံ့တဲ့အထည်အတွေ့ကိုထိတွေ့ရပြီဆိုလို့ရှိရင်လည်းနူးညံ့တဲ့နူးညံ့တဲ့အစာရည်ဒီဖြင့်ရှုမိမိသဘောကျတဲ့အရာကိုကြံမိတွေးမိစဉ်းစားမိပြီဆိုလို့ရှိရင်လည်းကြံနေကြံနေတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်နဲ့ အဲဒါလို့ရှုမှတ်မှုမလွတ်ရအောင်မြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းသိတိုင်းကြံတွေးတိုင်းမပြတ်မလားရှုပြီဆိုလို့ရှိရင်တော့အဲ့ဒီရှုမှတ်မိတဲ့ရှုမှတ်မိတဲ့အချိန်တိုင်းအချိန်တိုင်းမှာဒီလောဘဝင်နိုင်မှာမလားဝင်နိုင်ဘူးအဲ့ဒါလို့မျက်စိနာနာရှာကိုယ်စိတ်အိန္ဒြေ6ပါးတကား6ပါးကိုရှုမှတ်မှုတတိနဲ့ပိတ်ဆို့ခြင်းအပြင်လည်းပဲတဲ့လောဘကိုပယ်ပါတဲ့မပယ်နိုင်ဘူးလား ပယ်နိုင်တယ်အမှန်တန်သေးကြတဲ့သို့တော့လက်ကျင့်ထားရတယ်မလက်ကျင့်ရင်တော့မပယ်နိုင်ဘူးဟုတ်လားလက်ကျင့်မထားဘဲနဲ့အခိုက်ကြုံလာပြီဆိုတဲ့အခါကျမှပေါ်လာတဲ့အာယုံကြုံလာပြီတတ်မဲ့စရာအာယုံကြုံလာပြီဆိုတော့မှတတ်မဲ့တဲ့တတ်မဲ့တဲ့နဲ့ထရှုမှတ်လို့မရှုမှတ်တတ်ဘူးဟုတ်ကဲ့လားလေ့ကျင့်ထားတာတောင်တစ်ခါတစ်ခါမိတ်မေ့သွားပြီတဲ့မဟုတ်လားမိတ်သွားတယ်တစ်ခါတစ်ခါမနိုင်ဘူးအဲ့လိုဖြစ်တာ ဒါကြောင့်လက်ပြထားရတယ်ဒါအိန္ဒြေစောင့်စည်းတာတဲ့ယုံွယ်တင်စေပွားလျက်နေအိန္ဒြေစောင့်စည်းရာတစ်ခေါက်နှစ်ခေါက်ဆိုရမယ်ဆိုယုံွယ်တင်စေပွားလျက်နေအိန္ဒြေစောင့်စည်းရာဆို နေမတ်တညုတာတဲ့အစာအသောက်မှာအတိုင်းရှိကိုသိပါတဲ့အစာအသောက်အတိုင်းရှိသိဆိုတာဒါကအစာအသောက်ပေါ်မှာတွေ့တာတတ်မဲ့တဲ့လောဘကိုနည်းအောင်လုပ်တာပေါ့အစာအသောက်အတိုင်းရှိသိပါဆိုတာမသိတော့တဲ့အစာမစားနဲ့သိတော့တဲ့အစာပင်ဖြစ်တော့လည်းပဲညာအောင်လွန်အောင်မစားနဲ့လျှော့စားဒါပြောတာဒီနေရာမှာကျမ်းဂန်ကလျှော့စားခြင်းအပြင်အစာလည်းကြည်လွယ်တယ်ထိနာမိတ်တာလည်းပဲ မဝင်နိုင်တဲ့အတွက်မိမိတရားကိုမိမိစိတ်ရှင်းရှင်းကြည်ကြည်လင်လင်နဲ့ရှုမှတ်ပွားများအားထုတ်နိုင်လို့မလို့တရားတွေ့တတ်တယ်တဲ့အဲ့လိုဆိုပြီးတော့အရှင်ပုတ်အရှင်သာရိပုတ္တရာရဲ့နီးကိုဒီမှာထည့်ပြထားတယ်အရှင်သာရိပုတ္တရာစာနီးတယ်သတ္တရောပင်္စအာလောပေအဘုဒ္ဓဝါဥဒကံပိဝေ သတ္တရောပိစအလောပိလေးလုံးငါလုံးတို့ကိုအဘုဒ္ဓဝါမစားပဲလျှော့ထားပြီးတော့ဥဒကံပိဝေရေဝေသာတောက်ရဤတဲ့ဘိုက်ပြအောင်မစားနဲ့တဲ့လေးလုံးငါလုံးလျှော့စားတဲ့လေးလုံးငါလုံးလျှော့စားလို့ရှိရင်တဲ့ဘိုက်ထဲမှာနည်းနည်းတော့ခြောင်နေလိမ့်မယ်တဲ့အဲ့ဒီခြောင်နေတာလေး တင်းစေခြင်းနဲ့ဆိုလို့ရှိရင်တော့တဲ့ဘာလုပ်ရမလဲဆိုတော့ရေတောက်လိုက်တဲ့ရေနဲ့ဖြည့်လိုက်တယ်ဟောရေနဲ့ဖြည့်လိုက်တဲ့အခါကျတော့အထက်မှာအစီအစိမ့်ဖြစ်တဲ့အစာအတောက်တောင်မှပဲအစီအစိမ့်တွေပြဲမကုန်ဘူးလားပြဲကုန်တဲ့အခါကျတော့ထမင်းစိတ်တဲအောင်မလားအဲအဲ့တော့ဌိနမိတ်တာဝင်မမလားဝင်ဘူးအဲ့ဒီတိုင်းလောက်ပါတဲ့သိကောင်းတာ ယုံွယ်တင်စေပွားတရနေ့အာစားတော့တိုင်းရှိမိကောင်းစေပြောလေတဲ့နေရောသားမိကောင်းဆွေကောင်းပေါင်းပါတဲ့ဘလို့မိကောင်းဆွေကောင်းလဲဆိုလူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘများနေတဲ့ပုဂ္ဂိုလ်ဟာဘလို့ပုဂ္ဂိုလ်မျိုးဘလို့မိကောင်းဆွေကောင်းကိုမှီဝဲစိကရမလဲလို့ဆိုတော့လောဘရဲ့အပြစ်ကိုပြောတတ်တဲ့ပုဂ္ဂိုလ်မတည့်မနဲ့မတည့်မတည့်ယွန်းစပွဲသဘောတွေကို ဆင်ញင်နှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်အဲ့ဒါတွေကိုပြောပြတတ်တဲ့ပုဂ္ဂိုလ်ဒီလိုမိတ်မိတ်ကောင်းဆွေကောင်းမျိုးပြောပေါင်းပါတဲ့ဒီလိုမဟုတ်ဘဲနဲ့လူကျင်တတ်မဲ့နှစ်သက်တွေ့တတ်တဲ့ပုဂ္ဂိုလ်ဟာအာကိုသားကိုပဲချီးမွမ်းပြောဆိုပြီးတတကလုံနေတဲ့ပုဂ္ဂိုလ်ကိုသမီးပဲချီးမွမ်းပြောဆိုပြီးတတကလုံနေတဲ့ပုဂ္ဂိုလ်ကိုရှိမဲ့ကိုရှိတဲ့ကားလေးအကြောင်းပဲပြောနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွားပြီးတော့စိတ်တတ်မယ်ဆိုဘယ်နဲ့နေမလဲအဲလောဘ ပါမလားပွားမလားလောဘပွားတော့ဆင်းရဲများမည်ဟုတ်ကဲ့လားအဲ့ဒါလိုပုဂ္ဂိုလ်ဘရောမှမမီရောမစည်းကပ်ပါနဲ့တဲ့မိကောင်းစေပြောလေတင့်လျောတာတင့်လျောတာတင့်လျောတဲ့စကားပြောဆိုတာလောဘလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့စိတ်များတဲ့ပုဂ္ဂိုလ်ကတော့သူ့အတွက်တင့်လျောတဲ့စကားကတော့ဘာစကားလဲဆိုတော့အတုပစကားတဲ့ အတုပစကားဆိုတာမနစ်မနဲ့မဖွယ်မရတဲ့စကားကြီးပဲမယွန်းယွန်းစပယ်ဖြစ်နေတဲ့စကားအဲ့ဒီစကားပဲပြောရမယ်တဲ့တမဲအကြောင်းပြောလည်းပဲမနစ်မနဲ့မယွန်းစပယ်အကြောင်းတွေပဲပြောရမယ်တက်ရှိအကြောင်းပြောလည်းမနစ်မနဲ့ယွန်းစပယ်အကြောင်းတွေပဲပြောရမယ်ဒီလိုဆိုလို့ရှိရင်သူ့လောဘတစ်ဖြည်းဖြည်းနည်းမသွားဘူးလားအဲ့ဒါပြောတာအဲ့ဒီလောဘကိုတို့တို့ကာမိဆန္ဒလို့ပြောရကာမဆန္ဒကာမလိုလားကာမနှစ် တတ်မဲ့တာဆန္ဒလိုလားတာကာမဆန္ဒတတ်မဲ့တာလိုလားတာလိုလားတတ်မဲ့တာလောဘဆိုစားတော့တိုင်းရှိမိတ်ကောင်းစေပြောလေတဲ့မယောတာဆို ยาเท่าว่าอัฏฐกถา တဲ့မိချမ်းမိပါတယ်အဋ္ဌကထာဆိုတော့လည်းပဲဒီအဋ္ဌကထာဒီကမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားဟိုနာနဲ့နဲ့ဒီနာနဲ့နဲ့ဟောခဲ့တဲ့တရားတွေကိုပြန်စုဆောင်းပြီးတော့အဲ့ဒါတွေကိုသက်ဆိုင်ရာသက်ဆိုင်ရာတရားဖွင့်နေနဲ့စီစဉ်ထားတာအဲ့ဒါတွေကိုပကိဏကဒေသနာခေါ်တယ်ဒါတွေကိုလည်းအထကထာလို့ပြန်ခေါ်ရတာဒါကြောင့်အထကထာကပြတယ်ဆိုပြီးတော့လေမြတ်စွာဘုရားရဲ့စကားပဲ6နည်းနော် အင်္ဂုတ်တုအထကထာနိဝရဏဝေအဖွင့်မှာဒါပါတယ်နံပါတ်1ယွန်းစပွဲမတိမတဲလို့ဆင်ခြင်နှလုံးသွင်းနံပါတ်2ဘာလုပ်ရမလဲအတုပဘာဝနာပွားများနော်နံပါတ်3မြင်နိုင်ကြတဲ့နာနိုင်စားတိုင်းဒီတိုင်းဒီတိုင်းကြံတွေ့တာရှုမှာဟုတ်ကဲ့လားနံပါတ်4အစာအသောက်မှာအတိုင်းရည်တိစား နံပါတ်9မိကောင်းဆွေကောင်းနဲ့ပေါင်းနံပါတ်6တင့်လျော်တဲ့လောဘမဖြစ်စေမဲ့တင့်လျော်တဲ့စကားကိုပဲပြောပါတဲ့အဲ့ဒါလောဘကိုပယ်တတ်နိုင်တဲ့အကြောင်း6ပါးတဲ့ဒီကနေ့ဒီလောက်နဲ့တော်ပြီတဲ့ဟိုနေ့က6နာရီထိဟောလိုက်တာဒါကြောင့်မလို့ဒီကနေ့ရှင်းရတယ်နော် ရိညေလာတန်ရှိရနဲ့ပရိညေလာပြီးမှာတော့တခြားဘယ်မှမရှိပါဘူးအဲဒီအခါကျတော့မိုးချောအောင်နာမဲ့စိတ်ကူးထားကြဟုတ်ကဲ့လားမမပြရတဲ့ထွက်ပြေးရမှာဒါကြောင့်ဘုန်းကြီးတို့တရားနာပြိဋ္ဌာဟာဟောဆောင်းပုတ်ကလေးပြန်ပြီးဆိုလိုက်စမ်းပါဦး။ကြောင်ကျိုးတစ်ခေါက်ကြောင်ကျိုးမမြင် ဘုန်းကြီးတို့တရားနာပရိသတ်ရိပ်မိလားခုနဝိထုကံတခုပြောမယ်လို့ဥတည်ပြီးမှဘုန်းကြီးဘေးချော်ထွက်လာတယ်လေရိပ်မိလားအေးအဲ့ဒါမဆုံးမနေမှာဆိုလို့ဘုန်းကြီးကဘေးချော်ဖြတ်လိုက်တာအဲ့ဒါအကျွေးလို့မှတ်တာနာနာဥပုဒ်ကြတော့ပြောမယ်အကျွေးလို့မှတ်တာနာဥပုဒ်ကြပြောမယ်အဲ့ဒါတခါကြီးတွေပိုးနာရမယ် အဲဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာဥပကိလေသာ16ပါးမှာအပါဝင်ဖြစ်တဲ့အဘိဓါဝိတမလောဘဆိုတဲ့လူကျင်တတ်မဲ့နှစ်သက်ပေါ်တာမှုလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းစိတ်ကိုညင်ညင်းညင်ညူးစေတော့တရားပဲလို့ဉာဏ်နဲ့မှပြက်ပြက်ထင်ထင်သိမြင်ပြီးတော့ဒီလောဘရှိနေတယ်မြတ်စိတ်ညင်ညင်နှံပြီးတော့ဆင်းရဲနေမှာပဲလို့သဘောပေါက်လို့ဆင်းရဲငြိမ့်လို့တဲ့ စိတ်ရှေးရှုပြီးတော့ဒီလောဘကိုပယ်နိုင်စေတဲ့အခုအတ္တကထာကပြတဲ့ဆိုတော့အကြောင်း6ပါးနဲ့မြတ်စွာဘုရားအတိအကျညွှန်ကြားခဲ့တဲ့မြင်သမျှကြားသမျှနာသမျှစားသမျှသိသမျှကြံတွေးသမျှကိုမပြတ်မလားရှုမြန်ရှုမရမယ်ဆိုတဲ့နာမစင်ညာပိုင်းဥပဒနာစီမင်းဥပရေအရမြင်နိုင်ကြတိုင်းနာနိုင်စားတိုင်းထိတိုင်းဒီတိုင်းကြံတွေးတိုင်း မပြတ်မလားရှိမှပွားများကြိုးစားအထောက်ကြခြင်းအပြင်မိမိတို့တဏ္ဍမှာရှိနေတဲ့လောဘတွေဒီနေ့တဲ့ဒီနေ့နေပါသွားပြီးတော့နောက်ဆုံးမှာလောဘခေါ်တဲ့နှစ်သက်တတ်မဲ့မှုလုံးဝခတ်သိမ်းကင်းငြိမ်းတဲ့အရဟတမေဉာဏ်ကိုရလို့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ စိတ်ထားဖြူပွေချမ်းသာရေးတရားတော်ဒါဟောဖို့ပဲ1984ခုနှစ်အောက်တိုဘာလ2ရက်1946ခုနှစ်ဗရင်းညလာဇန်ရှိရက်နေ့လယ်2နာရီနဲ့ မိနစ်90အချိန်မှာဘုန်းကြီးတို့တရားပွဲစတယ်။နိုင်နဲ့မိနစ်90အမဲစီတောင်းအမြဝေရည်သက်ချတာတနာရီမိနစ်90ကိုကြာသွားတာပါ။ဒါစိတ်ဓာတ်ပြုပွဲချမ်းသာရေးတရားတော်ကိုဘုန်းကြီးတို့ဥပ္ပမေတိုင်းဟောခဲ့တယ်။ ကျင်းရုပ်ဆိုပြီးတော့ဟောခဲ့တာပါပဲဒါပေမဲ့ဒီလိုနေမှာတခြားတခြားနေရာတွေကလည်းတရားဟောတဲ့တော့ဒီမှာတရားကိုချွေပြီးတော့တဏှာဤတဏှာဤပဲလို့ဆိုသလိုအဲဒီလိုဟောခဲ့ရတာတွေကငါးဥပုပ်ရှိတော့တရားကမပြီးနိုင်ပဲဖြစ်နေ ဒီနေ့တော့ကွယ်လွန်တဲ့ဥရမြေတော်အေးကြီးလေးကိုရည်စူးပြီးတော့အေးမောင်နဲ့အေးကဘာဆေးဝါးထုတ်လို့ရမိသားစုတွေကစိတ်ထားပြုခွေချမ်းသာရေးတရားတော်ဆောင်ပု္ပ္ပာအုပ်ရိုက်ပြီးတော့ဓမ္မဒါနအလှူတော်ဖြစ်ဖြင့်ထူတော့ တရားရတာတဲ့ပုဂ္ဂိုလ်များအတိတ်ကလေးပြီးတော့ပြီးသွားအောင်ဘုန်းကြီးတို့တရားကရှေ့လို့မဟုတ်ဘဲနဲ့နောက်တို့လောက်အောင်မနဲ့တူတယ်ဟုတ်ကလားရှေ့တို့ရမလားနောက်တို့ရမလားနောက်တို့ရလိမ့်မယ်တဲ့ဒါတိုင်းမလို့အကျမ်းပြင်းပေါ့အကျမ်းပြင်းပေါ့အဲ့ဒါမပြောပြန် ဦးအောင်အေးမောင်တို့လူရဲ့လူကသူကညီစေးတိုက်ကိုတီတောင်ပေးသွားတဲ့မိဘနှစ်ပါးကိုအထူးကျေးဇူးဆက်တဲ့အနေနဲ့ကုသိုလ်ပြုပြီးတော့ဆူတောင်းအမျှဝေတာဖြစ်တဲ့အတွက်ဘုန်းကြီးနည်းနည်းလေးအဲ့ဒီပြန်နေ9မိနစ်လောက်ပြောပါဝေမေဘိက္ခဝေလောကေ ဒုံကဟေဒိဋ္ဌိလောကီဒုံကယောစကတိညူယောစပုပ္ပကာရီယောစကတိညူဝတဝေရီဒိဋ္ဌိဟန်တို့ပုပ္ပကာရီရှေးဥစွာကျေးဇူးပြုသောယောစအကျင့်ပုဂ္ဂိုလ်သည်၎င်း ကပင်ညူသူစေသူကျေသူပြည့်ပြီးတဲ့ကျေးဇူးကိုသိပြီးဖြစ်၍ကတဝေဒီကျေးဇူးကိုသိရှိခံစားပြီးကျေးဇူးပြန်ဆက်တဲ့ရောစာခြင်းပုဂ္ဂိုလ်၎င်းပတိရောဣမေတွေပုဂ္ဂလာဤပုဂ္ဂိုလ်နှစ်ယောက်တို့သည်လောကီလောက၌ဒုံဘာရသောသောပုဂ္ဂိုလ်ရှားပါသောပုဂ္ဂိုလ်များသည်တဲ့လောကမှာ သူတစ်ပါးကိုကျေးဇူးစတင်ပြီးတော့ပြုပေးတဲ့ပုဂ္ဂိုလ်လည်းပဲရှားပါတယ်တဲ့ရခဲ့တဲ့မာမြမာမြတို့ပါစီကမမျောလင်းမနဲ့သူတစ်ပါးချမ်းသာလင်းအစဉ်ပြေလင်းပြီးရောလို့စိတ်ထားပြီးတော့တကယ်ကုသိုလ်စိတ်နဲ့သူတစ်ပါးကိုလက်ဦးကျေးဇူးပြုတဲ့ပုဂ္ဂိုလ်ဆိုတာဒါရှားတယ်တဲ့ဟုတ်တယ်အဲ့ဒါညာတော်အပြင်ညလင်းရက်ကလေးတွေနဲ့လောက်ကြတာများတယ် မျောလင်းချက်မပါဘဲနဲ့သူတော်ဘာချမ်းသာစေလေတဲ့အစဉ်ပြေလေတဲ့စိတ်ထားနဲ့ကိုယ်ကစပြီးကျေစုပြုတယ်ဆိုတာဒီပုံကိုယ်တွေရှားတာပေါ့ပုဗ္ဗကာရီပုဂ္ဂိုလ်တဲ့နာတခါအဲ့ဒီပုဂ္ဂိုလ်ရှားတယ်လို့ပဲတဲ့မိမိပေါ်မှာသူတစ်ပါးပြုထားတဲ့ကျေးဇူးကိုသိပြီးအဲ့ဒီကျေးဇူးပြန်ပြီးဆက်ရမှန်ဆက်ရကောင်းမှန်ပြီးတဲ့ပုဂ္ဂိုလ်ကလည်းပဲသူလည်းရှားတာပဲတဲ့ 2မျိုးရှိတယ်တဲ့ဒါလည်းမှန်တယ်ကိုယ်ပေါ်ကျေးဇူးပြုလိုက်တုန်းကတော့သဘောကျလို့ပါပဲဝမ်းသာလေးပဲဒါပေမဲ့လို့နောက်ကြာတဲ့အခါကျအဲ့ဒီအဲ့ဒီကျေးဇူးမေ့သွားကျေးဇူးမမေ့ဘူးဖြစ်တဲ့ကျေးဇူးစပ်ဖို့ဆိုတာတော့ဝေးရောအဲ့လိုပုံကောများတယ်အာကျေးဇူးမိမိကကျေးဇူးပြုထားတာကိုသိလဲသိတယ် ကျေးဇူးလည်းတင်တယ်တင်တဲ့ကျေးဇူးကျေးဇူးတင်တဲ့အလျောက်လည်းပဲပြန်ပြီးဒီကျေးဇူးကိုဆက်ထိုင်အောင်ကျေးဇူးရတယ်ဆိုတဲ့ပုဂ္ဂိုလ်ကရှားတယ်တဲ့။ဒီကနေ့အေးမောင်ကတော့မိဘနှစ်ပါးကစီပွားရေးအခြေတည်းပြီးပေးပါလို့အဲ့ဒီစီးပွားရေးကိုမိမိကအမေဆက်ခံပြီးတော့ညီကိုမောင်နှမတို့တွေနဲ့ ခွဲကြံဝေငှပြီးအမွေဆက်ခံပြီးဆက်လက်ဆောင်ရွက်တဲ့အတွက်ဖြစ်တယ်များစီးပွားဖြစ်လို့လူရတယ်တန်းရတယ်ပေးရကမ်းရဝေရချမ်းရတယ်လူတိုင်းတန်းတိုင်းပေးတိုင်းကမ်းတိုင်းဝေတိုင်းချမ်းတိုင်းမိဘကျေးဇူးပြန်ပြန်ပြီးတရိရတယ်ပြီးဒါကြောင့်မို့တစ်နှစ်တစ်ကြိမ်မိဘကိုကျေးဇူးဆက်တဲ့ကုသိုလ်တနည်းမဟုတ်တနည်း ပြည့်စုံတယ်တဲ့ဒါကြောင့်မလို့ကတိညကတဝေရီမိမိပေါ်မှာပြုတဲ့ကျေးဇူးကိုသိပြီးတော့ကျေးဇူးပြန်ဆက်တဲ့ပုဂ္ဂိုလ်ရှားပါတဲ့ပုဂ္ဂိုလ်တွေမှပါတယ်တဲ့။ဒါကြောင့်ဘယ်ပုဂ္ဂိုလ်မဆိုအဲ့ဒါလေရှားပါတဲ့ပုဂ္ဂိုလ်နှမျိုးထဲမှာမိမိတို့ပါဝင်အောင်ကျေးဇူးနိုင်ရင်ကောင်းဆုံးပဲ။ပုဗ္ဗကာရီသူတစ်ပါးတို့ သူစီကဘာမှမျောလင့်ချက်မရှိဘဲနဲ့အကူအညီပေးပြီးတော့ကျေးဇူးပြုတဲ့ပုဂ္ဂိုလ်မျိုးလည်းဖြစ်နိုင်အောင်ကတိညုကတဝေဒီမိမိဘောတစုံတယောက်ကကိုယ်အားဖြင့်ဖြစ်စေနှုတ်အားဖြင့်ဖြစ်စေပိုက်ဆံခြင်းငွေအားဖြင့်ဖြစ်စေပစ္စည်းပစ္စည်းဝတ္ထုအားဖြင့်ဖြစ်စေကုညီလိုက်လို့မလို့ကျေးဇူးမိမိဘောတင်နေပြီဆိုရင်အဲ့ဒီကျေးဇူးကိုတည်ပြီးတော့ဒီကျေးဇူးကိုပြန်ဆနိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့လည်းပဲကြိုးစားသင့်တယ် အဲဒီလိုကြိုးစားရမှာဘုန်းကြီးတို့အခုဒီကနေ့ဝေးမောင်ကျေးဇူးဆက်တာကတော့ဆုံးပါတယ်အာယုံကနေစလှူဒန်းပြီးတော့လည်းပဲဒီကောင်းမှုကုသိုလ်အမျှဝေပြီးကျေးဇူးဆက်တဲ့ဆေးပစ္စည်းတွေစတုမရူကျမ်းမာရေးတက်ရှိလေးရဆဆတီလှူဒန်းပြီးတော့လည်းပဲဒါနကုသိုလ်ပြုပြီးတော့ဒီဒါနကုသိုလ်ကိုပဋိဒါနအမျှဝေပြီးတော့ကျေးဇူးဆက်တယ် ဓမ္မတပါဓမ္မမိတ်ဆွေသူတော်စင်တို့လည်းပဲဝိပဿနာဘာဝနာတရားပွားများအားထုတ်လို့သီလဆောက်တည်လို့ဒီလိုဒီကောင်းမှုကုသိုလ်တွေပြုပြီးတော့မိမိတို့ရဲ့မိဘများကိုကျေးဇူးဆက်တဲ့အနေနဲ့စီစဉ်တယ်ဒါလည်းပဲကုသိုလ်ပြုတာပဲတဲ့ဒါလည်းမကသေးဘူးမိဘတို့ကိုရည်စူးပြီးတော့ချမ်းမြေတာအတွင်းမှာဆောက်လုပ်နေစေဖြစ်တဲ့ချမ်းမြေစံကြောင်းတော်အားလည်း